သဝပထမပฏิရုပေနိဝါသေယသင်ယမနုဿာတေယနာတိရေတေယပန္တောအတ္တနာမေဝပထမပฏิရုပေနိဝေတေသင်ယမနုဿာတေယနာတိရေတေယပန္တော အာဒါနာမေဝပထမပတိရုပေနိဝေတယေသင်ညာနုကတေယနာကိလေသေယပါဏိတောအာဒါနာမေဝမိမိကိုယ်ကိုယ်သာလည်းပထမရှိဥစွာအတိရုပေသင်ရောသောယာဌာနနဲ့နိဝေတယေခြားထားရ၏ဒီဥစွာပုဂ္ဂိုလ်ကိုသိကြအောင်သင်တော်တဲ့နေရာမှာ ရထားပါအရေးကြီးတယ်ပုဂ္ဂိုလ်ဆိုကြပါလေရေးကြီးတာပဲလောကဘက်ကလည်းပုဂ္ဂိုလ်ရေးကြီးတာပဲဆိုကြမှာပုဂ္ဂိုလ်အဆိုကြမှာဆိုပါရဲ့ဆိုကြအောင်ပြုနေရသင်ညမနုဿာသေးရအခါတော်တော်မိမိကိုယ်ကိုသင်လျော်ရာဌာန၌ခါရီတော့ခါကာလ၌ သူတော်ဘာဝနုတာသေယဟံကြသမင်းကြတာရည်ပုဂ္ဂိုလ်နေရာကြောင့်ခြားရပြီးတော့မြတ်ကိုဆင်းဆင်းမြင်းကြားတော်နေပါနာတိတေယပါဏိတောပါဏိတောပညာစီနာယုတေတေယမြင်းနွမ်းစီယာပုဂ္ဂိုလ်ကိုနေရာကြောင့်ခြားထားရမယ်ပညာတွေသုံးနေကြနေလို့ရှိရင် သုံးကြတာတွေလည်းပဲဖြစ်သွားနိုင်တယ်မှားရင်မှားသွားနိုင်တယ်ဟာလားမြင်နွားပြီးတော့သွားနိုင်တယ်အဲ့ဒီလိုမမြင်နွားအောင်မိမိကိုကျေးဥစွာအကျိုးကြပါစေဆိုကြောင့်ဆင်းလျော်တော်မြတ်သာပါမြတ်စွာဘုရားဤသာသနာတော်မှာသင်လျော်တဲ့နေရာကတော့ ဒီနာနဲ့ပြည့်စုံမှုရာအသင်လျော်တဲ့နေရာပဲသမာဓိပြည့်စုံမှုရာအသင်လျော်တဲ့နေရာပဲပညာပြည့်စုံမှုရာအသင်လျော်တဲ့နေရာပဲဒီလားသမာဓိပညာဒီသုံးခုပြည့်စုံအောင်ကျင့်တဲ့အကျင့်ဟာသင်လျော်သောနေရာထားတာပါပဲအဲဒီသုံးခုတန်နိုင်လည်းမြတ်ပြည့်စုံအောင်ကျင့်မှုလိုပါတယ်ညာတော်များမှာဆိုရင် ဝိနည်းသိက္ခာဘုဒီလာရဲ့ရှိရအဲဒီဝိနည်းသိက္ခာဘုဒီလာရဲ့ကိုယ်ကိုယ်တိုင်ကကိုတတိရမြနားလည်ရမြကျင့်သုံးမှုအရေးကြီးပါတယ်အခုဒီသာဝနာရေးတာမှာမဝါကတော်မူကြတဲ့ရှင်မြတ်တရားတို့အောင်းနေတဲ့ရှင်သိတဲ့အောင်းနေရတော့ဒီကလည်း နေရတာတွေဖြစ်အဖြစ်တွေကတော့ယခုမှရောက်ဒီနေ့ပါရင်ဖြင့်မြတ်စွာဘုရား၏သာသနာတော်မှာရခြင်းရတဲ့တရားကိုရအောင်ပြင့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရောက်ပြီးတော့လာကြဒီဥစ္စာဒီလာအချင်းအပြည့်စုံရသာသနာ့ရေးတာနဲ့ ဒီကောင်းဝိရိယမှာသမာထားပါရဲ့ဒါဆိုတော်တော်ကြီးပြည့်စုံမှုရသတိသာဘာဝနာကျင့်ကျင့်တယ်ဆိုတော့ဒီသားကအရင်းကပြည့်ဒီကသိလို့သင်ကြရအဲ့ဒါဒီသားနဲ့စာဒီသားနဲ့အသိဉာဏ်ကိုတော်တော်လာတဲ့ောင်ရွက်ရမယ်။ရတာအဲဒီတမန်ရေးတမန်နေတဲ့အတွက်မှလည်း ဘုန်းကြီးတရားဟုတ်တယ်ဘုန်းကြီးကိုယ်တိုင်သိရမြတ်ပြင်းမှာပါပဲဘုရားကျွေးနေတာရှိလို့သူတော်ကညွန်ကြပြောလို့ရှိရင်လည်းဝမ်းနဲ့ဝမ်းသာနဲ့လက်ခံလို့ရအရေးကြီးပါတယ်ဘောဝိသတ္တကုမနာရေးကြီးတာလည်းငယ်ငယ်ကြီးကြီးသူတော်ကပြောလို့ရှိရင်သူတော်ကပြောတာသင်ញင်ရတယ် ပြောတဲ့ပုဂ္ဂိုလ်ကလည်းပဲမေတ္တာဆုံးတာဖြေသွားပြီးတော့ပြောရဒါပုဂ္ဂိုလ်သိနေတဲ့အနေနဲ့မပြောရဘူးဒါပုဂ္ဂိုလ်မခံရင်အောင်သိဆိုးအောင်သိမချမ်းသာအောင်အဲဒါယူရခြင်းနဲ့မပြောရဘူးဒုရတိတိပြောတဲ့နေရာဆိုလို့ရှိရင်ဒုရတိတိပြောရလူကြီးသူကြီးမှာမပြောရဘူး တရသားဝင်နေတာလေတော့နိဒါစီလိုတဲ့စေတနာရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီစိတ်ဒီစိတ်လည်းပဲသင်ရပြောတာအဲဒီတော့ပြောရတဲ့စီရင်သူရင်းချက်တွေခုတွေပေါ်ပြီးတော့ကျက်ပွက်ဖြစ်သွားတာပေါ့လေသူအဲဒီတော့မပြောပြောတဲ့ပုဂ္ဂိုလ်လည်းမေတ္တာသရဏဖြစ်သွားပြီးတော့ပြောရတယ်အဲဒီတော့ပြောတဲ့စကားကောင်းကိုလည်းပဲနားထောင်တဲ့ပုဂ္ဂိုလ်က ယူဒီဒီနားထောင်ပြီးတော့စဉ်းစားရှင်ရတယ်သူပြောတာဟုတ်ရင်လည်းဟုတ်တဲ့အကြောင်းသင်ရင်ပြီးတော့ကြည့်ရဘယ်ရမဟုတ်ဘဲနဲ့ပြောတယ်သင်လို့ရှိရင်လည်းဘာသာရရနဲ့ရှင်းလင်းပြောဆိုရရှင်းရှင်းရကိုယ်ကမှားနေတဲ့တရားသင်ရင်ဆိုပြီးပြောတယ်သင်လို့ရှိရင်လည်းအဲ့ဒါ ရှင်းနေသွားအောင်သီယူတာကလည်းပြောမခံနိုင်တဲ့အနေနဲ့ဒေါသနဲ့ကြံပြီးတကယ်တော့ပြောပြောတာကမှန်းနေတယ်ကိုယ်ကရှင်နေတယ်ဆိုလို့ရှိရင်လည်းအဲ့ဒါပြုပြင်ရတယ်ဝမ်းရဝမ်းသာနဲ့ဖြစ်ရပါညာတော့ဆိုလို့ရှိရင်ဝဲနေပွဲတိုင်းသွားတော့မယ်လို့ အတ္တရာရဆင်းဆင်းပြီးတော့သွားတဲ့အခါမြင်တဲ့ပုဂ္ဂိုလ်ကမျက်နှာမှာမဲခွက်တို့ဘာတော့မသိမတော်တာရှိနေရင်အာမျက်နှာတည်းပါဦးမျက်နှာမှာဘယ်လိုဖြစ်နေလဲလုံးမနဂါလေးမို့လို့တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဒီနဂါလေးနဲ့ပါဥစ္စာတွေသတိပေးစရာပြောအဲဒီလိုသတိပေးစရာပြောတာအနဝမ်းလာရမှာအဲဒီဒီတိုင်းလားမျက်နှာမှာအကွက်ကြီးနဲ့ ရုပ်ပြဆင်းပြနဲ့ပြိဿတဲ့ရောက်ရင်သူတော်ဘာတွေကြီးကြဖြစ်မှာပဲကျုံကြဖြစ်မယ်ဆက်ကွဲကြဖြစ်အဲဒီတော့မသိရအောင်မိမိမှာမပြည့်စုံတဲ့သူရင်းနေတဲ့အရာကိုမိတ်ဆွေကပြောရသေးတယ်ဆိုပြီးအကျေးဇူးတင်တယ်။ဒါမျိုးအနကျေးဇူးများတာကိုမသိတာလေးဝိညာဉ်လေးပြောရင်ကျေးဇူးများဒါလေးကျမ်းကဘုသူဒ္ဓလိုအားဖြင့်တော့ ဒါရီဒီသင်ကြားလို့တန်းကြောင့်နေစေကံလေးလာခြင်းမရှိတဲ့ရင်ရှင်ရင်းနေကြတယ်။အောက်ဒီဆုံးအာရုံဆိုရင်သင်္ဃဝုတ်ပုံယုံမုံကစပြီးတော့ရှင်ရင်းပြီးတော့နေတတ်တယ်။အဲဒီတော့ဟာတွေလည်းသင်္ဃာတို့လို့ပြောလို့ရှိရင်ဝမ်းမြောက်ဝမ်းသာနဲ့လက်ခံပြီးတော့ပြုပညာကျေးဇူးရှင်ရတယ်ပြော ချာဟိသောပိယောဟတိအပ္ပဒဟောတိအပိယောသုံးမှာဟောတာပြီးတယ်ဆိုဝမ်းမြောက်စေရတယ်ဒါလည်းဟုတ်ပါမလားကြည့်ရလဲလာကြည့်ကိုရဟောပါလားဘုရားတေရဟောပါရဲ့ဒီဥစ္စာဒီနေ့ကလည်းသုံးမှာသူမြင်ရမယ်ဘုရားပြသက်သက်သက်လည်းပဲဒါမြင်ပြီးတော့သူသုံးမရမယ်အပ္ပကမသိတော်သောမှုမှလည်းဒီပါရီတားနေရမယ်။ဒါတော့ကလည်းဒါကတော့ ကြီးတဲ့ပုဂ္ဂိုလ်ဆရာသမားတွေကရှိရတဲ့တုတ်တွေပါဒါဟိတော့ပိယောဟတိတော့ဆိုသုံးမဩဝါဒပေးခြင်းကိုအတန်သူတော်ကောင်းတော်ကြီးပြောဖြစ်တယ်အဲတော့ဆိုသုံးနဲ့သုံးမတော်ပုဂ္ဂိုလ်ကတန်သူတော်ကောင်းတော်ကပြောဖြစ်တယ်အဲဒီလိုသုံးနဲ့သုံးမပေးတဲ့ပုဂ္ဂိုလ်သူတော်ကောင်းစိတ်ရှိတဲ့ပုဂ္ဂိုလ်သူတော်ကောင်းနေရဖြစ်တယ်ဒီလိုပုဂ္ဂိုလ် ဆရာသမားတွေသိခင်ကြီးညိုတဲ့လေးစားတဲ့မိတ်ဆွေသင်္ဃာတွေဆိုရင်လည်းမိတ်ဆွေသင်္ဃာတွေသိခင်ကြီးညိုတဲ့လေးစားအတတဝတ္တိအပိယောအတတံသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေအပိယောမုန်းတတ်တယ်အဲသူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့ငါပြောရမလားငါလာပြီးသူကဆရာလုပ်ရမလားဆိုပြီးတော့မုန်းတတ်တယ်ဆရာသမားကပြောကြရင်လည်းပဲဒါတော့သေးသေးငယ်ငယ်လေးပြောရမလားဆိုပြီးဆရာသမားလည်းပဲမုန်းတတ်တယ် ဆိုတာကပြောရင်ဆိုတာပြောဆိုသုံးပါတာကိုနာရနိုင်တဲ့စိတ်ရှိလို့ရှိရင်ဒါသူတော်ကောင်းမယ်အဲဒီလိုပြောဆိုသုံးပါတဲ့ပုဂ္ဂိုလ်ကိုသိခင်နဲ့ကြီးညိုတဲ့မေတ္တာမပြတ်တဲ့ဖြင့်သိရတဲ့တို့ပြီးတဲ့ကလာကြီးညိုလေးစားတယ်ဆိုလို့ရှိရင်ဒါသူတော်ကောင်းဒီလိုပြောခြင်းအကြောင်းပြုပြီးတော့မလိုမုန်းခဖြစ်လို့ရှိရင်တော့ဒါသူတော်ကောင်းမဟုတ်ဘူးဘုရားကသုံးပြရမှာဆိုတော့ ဆရာသမားကဖြစ်စေလူမျိုးပုဂ္ဂိုလ်တွေကဖြစ်စေအဲဆိုရင်သာတွေ့လို့ပြောလို့ရှိရင်တဲ့ကြည့်ရင်ရမယ်တဲ့မိမိတို့ဒီကဒီလိုမနေကြဘူးသူဆရာသမားတွေတော့မဆုံးမခဲ့ဘူးဒီကိုယ်တော်လေးကပါသူတို့ပြောပါလိမ့်မလို့အဲ့ဒီတော့မရှိရဘူးပြောဒီကတော့ဆရာသမားတွေကမပြောခဲ့တာတွေသူပြောပါသေးတယ် သင်ကြသေးပါရဲ့တဲ့ဆိုပြီးတော့ဝမ်းနဲ့ဝမ်းနဲ့လက်ထားတယ်ငင်ကဘုပုံယုံမုံကိုင်းဖို့အဲဒါရသာပြီးတော့ဒီနေ့ဟာရောသူပြောကြမလို့ဒီဆိုတာအလေးအလာနဲ့ပြင်းစာရဲပေတွေကသိနေတယ်နဲ့လို့ပြည့်ဝနေတဲ့အဲဒီလိုဥစ္စာတွေကဘယ်လိုမှလည်းသူတို့မြင်လို့ပြောလို့ရှိရင်ဝမ်းနဲ့ဝမ်းနဲ့လက်ခံပြီးတော့ပြုနေတယ်အာမိမိကိုနေရာကြထားတယ်ဒီလားနဲ့စာရည်နဲ့လက်ခံသူကအရေးကြီးပါတယ် သင်္သာရိပုတ္တရာများခန္ဓာတိသားရဲ့ဒီနေ့မှသင်္ဃဝရတဲ့ကိုရင်ကလေးကပြောတော်မှာတဲ့ဆိုရင်တော့ပြောလို့ရှိရင်ဖြင့်ဟုတ်ကောင်းခင်ရိုးဒီလက်ခံပါရဲ့တာလိသံမရိနိုင်ကိုကြာဆိုတဲ့အဲဒီလိုပဲဘဝသတ္တရာကုံနဲ့ပြည့်စုံပြီးတော့ပြည်ရှင်လင်းလာရပြီရဲ့အဲဒါကိုဝိနည်းနဲ့စပ်ပြီးတော့ သူကပြောလို့ဆိုလို့ရှိရင်ဆရာသမားပြောလို့ဆိုလို့ရှိရင်အဲဒီပြင်ပြီးတော့ဝန်တော်ဝန်တာနဲ့ပြန်သုံးပြီးတော့ဒီလားကျေကျေဒီလိုဆိုလို့ရှိရင်ပြင်တော့နောက်သမာဓိပညာကျင့်လာတော့ဒီမှာဝိပဿနာပညာအခြေခံပြီးတော့ကျင့်နေတော့သမာဓိရလို့ပြီးတာမကျင့်ရတော့ကျင့်နိုင်ရင်တော့ကောင်းမှာမကောင်းဘူး မာနတော့ဗမာရိကအခြေခံပြီးတော့ရှင်းရတယ်။ဇန်တစ်ပါးပါရလို့ရှင်းကောင်းတာပဲ။ဇာယသဘိက္ခေမာဗမာရတမာပိစာဝိသိတာရိနောဟောသယံဟောအမတာနုတတေ။ဘိက္ခေယံသောဇာယသရှိတာကိုဇာယသရှိတာကဘာလို့လဲ အာရမဏုပနိစ္စလက္ခဏုပနိစ္စနဲ့ရှိကြဆိုတာကဘယ်သူဆိုတာအာရမဏုပနိစ္စသမထသမာဓိနဲ့ရှိတာလက္ခဏုပနိစ္စဝိပဿနာပညာနဲ့ရှိတာတွေ့ကြည့်အာရမဏုပနိစ္စလက္ခဏုပနိစ္စနဲ့ရှိကြအဲဒါရှိတော့အာရမဏုပနိစ္စနဲ့ရှိလို့ရှိရင်ဘာလဲရှိရမလဲဆိုရင်အသိဉ္ဇာယအာရမေတုတဲ့38ပါးသောအာယမေ ပြုရမယ်ဒါကဖွင့်ဝိတ္တရိမဲ့ကြာကြတာဒီကကမ္မထံ40သင်္ကြန်တို့ငယ်ရကသင်ကြားလာတဲ့ဒီမှာတော့သင်္ဃာကျမ်းမှာလည်းကမ္မထံ40ဝိတ္တရိမဲ့ညီညီဒီလိုကဝိတ္တရိမဲ့ကညီညီရေးထားတာကမ္မထံ40ရှိရှိရတယ် နှစ်ခုပဲပြောတယ်မာရပူဘာပြောရမလဲဆိုတာဒါလေးရတယ်ပဲလူရဲ့တို့ဒါရဲ့ဝိသုဒ္ဓတွေမနာကြွားကြည့်ဆုံးနေတဲ့ပုဂ္ဂိုလ်တွေပါပဲဒါလေးရတယ်လိလတ်တတ်တဲ့ဒါလေးဘာမှဘာဘာဘာကိုနှုတ်ရမှာပါလဲမမှတ်မိပဲပြင့်တယ်တတိမမှုပဲပြင့်တယ်အဲဒီမှာအပိုင်း၁၀ပါးတဲ့ အာလောကကတိုင်းနဲ့အာတာကတိုင်းအဲ့ဒီကတိုင်းကဘေးမှာပါဠိတော်တွေဗုဒ္ဓဘာဠိတော်တွေမှာအဲ့ဒါမပါဘူးအတိုင်း၁၀ပါးမှာမဟာဘုတ်ကတိုင်း၄ခုပတိဃဝတိသောဝါယောဝနာကတိုင်းက၄ခုဒီလပိတလောဟိတဩရတအဲဒီ၈ခုပဲ အဘိဓမ္မာမှာရောသုတ်တန်မှာရောဟောထားပါတယ်အာလောကတဲ့တိုင်းဆိုတဲ့အဲ့ဒီနာမည်မပါဘူးအာဂါရဆိုတဲ့တိုင်းနာမည်တော့ပါတယ်အာဂါတတဲ့တိုင်းနဲ့ဝိညာဏတဲ့တိုင်းနဲ့တိုင်းဆယ်ပါကြားတယ်အာဂါတတဲ့တိုင်းနဲ့ဝိညာဏတဲ့တိုင်းဝိညာဏတဲ့တိုင်းဆိုတာဟာဝိသုရိမေမှာရှိတော့ဝိညာဏတဲ့တိုင်းဆိုတာဝိညာဉ်စိတ်ပဲအဲ့ဒါက ဝိညာဉ်နဲ့ဇာရဏဆိုင်အာယုအာဂတနဲ့ဇာရဏဆိုင်စိတ်ကိုဝိညာဉ်နဲ့တိုင်းဆိုတယ်ဟောတယ်အာဂတကတိုင်းဆိုတာကလည်းပဲပရိသိဏတာကမဟုတ်ပဲနဲ့အာဂတနဲ့ဇာရဏဆိုင်အောင်ဖြစ်တယ်ယုတ်ကတိုင်းနေခွာပြီးရတယ်နာကအဂတကတိုင်း ဏ္ဍောအနာတော်ကိုပြောရတယ်နဲ့တိုင်းပတိနုခာဒီမာသာတယုတ်ကတိုင်းကိုပွာပြီးတော့ပထမယုတ်ကတိုင်းကိုကြည့်ရတာနဲ့ဒီအာဃာတနှလုံးသွင်းတဲ့တော့အာဃာတတွေဖြစ်ပြီးတော့ဆန္ဒအနာတအာဃာတအဲဒီအာဃာတကိုအာဃာတတိုင်းဆိုပြီးတော့အဲသုပါရိယမာယာပြီးမှာပါရတဲ့မှာပေါ်တာပါအဲဒါသိစိဏကတာတိုင်းကိုသိရဟောတာမဟုတ်ဒါပဲမဲ့လို့ အဲ့ဒီကမှအတွင်းသွင်းပညာတော်ရဟောတယ်လို့သက္ကရာဆရာကဆိုရတယ်။အဲကြောင့်အာသာသတဲ့တိုင်းသိရှင်နာအာသာသတဲ့တိုင်းကိုလည်းပြီးတာဒီလိုရင်းနဲ့မှကအားတစ်ခုရှိပြတယ်။နောက်တစ်ခုကအာလောကကတိုင်းဆိုတာကလည်းဩရာတအထူးရောင်ဆိုတာထဲမှာရောင်နေဒီထဲမှာအတွင်းဝင်နေတဲ့ဒါကိုဖွဲ့ထုတ်ပြီးတော့ကတိုင်းတစ်ခုအနေနဲ့သက္ကရာဆရာကပြတယ်။ဒါတော့ ပါဠိတော်ကဓာရိုက်က30နဲ့7ပါအာကာသပြိဿနာကာသနဲ့အာလောကကတိုင်းသာမပါဒါနဲ့ခုထုတ်တယ်30နဲ့7ပါအဲဒီ37ပါတော့အာယုန်တွေရှုတာကအာရဏုပနိဒာအာယောကတိရှိအာယောကတိရှိရာတပိုင်းတပိုင်းအာယုန်တွေကရှိရအာသုဘအာယုန်တွေကရှိရ ုဒတိအာယုန်ရင်းစားပြီးတော့သိရအဲမေတ္တာသာကြည့်ပြီးအဲလည်းသိရပြီးတော့အာယုဘသမထနဲ့အဲလည်းသိရအာရိတိကုရာပညာနဲ့ဘုရားတော်ဝဋ္ဌာနဲ့အဲဒါလည်းလည်းကပ်ပြီးတော့သိရအဲဒီကတိတော်ဝဋ္ဌာကတော့လက်ကုပါဏိသာနဲ့ယူတတ်ပါတယ်လက်ကုပါဏိသာရဲ့အရှိတာဖြစ်အဲအာရမဏိသာအာယုကိုကပ်ပြီးတော့ရှိကြလာရတာ လက္ခဏာနိဗ္ဗာန်ကတော့အိစ္ဆဒုက္ခအနတ္တလက္ခဏာရှိဒီလိုရယုတ်ဉာဏ်တရားတွေဆင်အောင်ရှိလို့ရှိရတာပါပဲဉာဏ်နဲ့ပိုင်းခြားပြီးပြီးတော့မှအိစ္ဆဒုက္ခအနတ္တကသင်္သာသောသောကြီးကြီးကအိစ္ဆဒုက္ခအနတ္တတွေကြောက်စဉ်းစားတယ်မကြည့်ပါဘူးကွာအဲအာရမဏိဋ္ဌလက္ခဏာနိဋ္ဌနှစ်ပါးရှိရှိကြအဲဒီလိုရှိကြဆိုတဲ့အာရမဏိဋ္ဌကအရင်ကအဖြစ်နဲ့ရှိနိုင်ကောင်းပါတဲ့ကတိုင်းစာနေနုပတိတွေကဇေဟာနာပါဏတို့ကာယကတာတတိတို့ အတုပါကတော့အတုပါ၁၀ပါအဲဒီဇံရနေတဲ့ဥစ္စာတွေပဲဓမ္မဝိဟာရတွေကတော့မေတ္တာကရုဏာမုဒိတာဆိုင်စသည်သူနိုင်တာပဲအဲစသည်ဒီကောင်းတဲ့ကမ္မထာနေအဲဒီအစသည်ရှိသူကပြမဇံရသူကလည်းဇံ၄ပါး၅ပါးလည်းကုန်ရပါတယ်တခါအဲဒီကမ္မထာနေအဲဒီတော့ဇံရတော့နိုင်နေနေတဲ့အခါကာလကြတော့ဇံဝင်စားပြီးတော့ဇံကထပြီး ဝိပဿနာကျူတာတော့အကောင်းဆုံးပဲပါရကလံဆိုတာဆိုတာဝိပဿနာကျူတဲ့ဉာဏ်ဝင်သားတာကြီးစိတ်ကတည်းကကြီးရင်ပြီးတော့ဉာဏ်သာထတယ်ဆိုတာဒါစိတ်ကျက်သက်သွားတာအမောသရစိတ်ကြံဖြစ်လာအဲ့ဒီအချိန်မှာဒါစိတ်ကိုကြံရှိလာရင်ဒါစိတ်ထဲမှာပါရင်ဝိတက်ကိုကြံဝိတက်ကိုရှိသစ္စာတင်ကြံဝိသရာရှိဝိတက်ဆိုတာကြံနေတယ်လို့ဝိသရာဆိုတာပါမကုမတယ်လို့ပီတိထင်ကြရင်လည်းပီတိကတော့သူကသင်ကြားမှာဒီလိုရော ဇာဇာမဒုတိယခန္ဓာရတဲ့သမဏအဲဒီဒီကသင်ကြားတာဒုက္ခလည်းသင်ကြားတာသမာဓိသုခိုက်ခြင်းကိုသင်ကြားရတာဒုက္ခတရားတွေသင်ကြားရသင်ကြားတာတခုကိုသူရတာဒီပိုင်းနဲ့ဒီလိုမျိုးသင်ကြားလို့လည်းသူလိုဖြစ်ပါဘူးဒီတိဇံဝင်စားသုဒ္ဓမှာတော့ဝိတဝိဇာကလည်းဒီလုံးပယ်ထားဒီလုံးပယ်ပြီးတော့ဒီတိဇံကိုသိရဒီဒီသုခိုက်ရဲ့အဲဒီမှာဒီတိကကိုသင်ကြားဒုက္ခလည်းသင်ကြားသမာဓိလည်းသင်ကြား ဓာတိဇာရတဲ့ပုဂ္ဂိုလ်ဓာတိဇာဝင်စားအဲဓာတိဇာဒုက္ခနဲ့ဧကဂတာနဲ့အတုပဲဒုက္ခလည်းပဲအကောင်းဆုံးဆိုတာဓာတိဇာသုဒ္ဓနေရာနဲ့ရေထတဲ့သုဒ္ဓကလည်းလည်းနင်းတာဓာတိဇာဒုက္ခအကောင်းဆုံးပဲသမဇာနဲ့ဒုက္ခပါပဲဒိဋ္ဌိဇာနဲ့ဒုက္ခပါပဲဒါဓာတိဇာဒုက္ခအကောင်းဆုံးပဲဒီနည်းကျင်းပွားပြီးတော့ဒုက္ခတွေကြောင့်လည်းဖြစ် သရုပ်ကဇာကြတော့ဥပိ္ပခာနဲ့ဒီမှာသုခမရှိတော့အဲဒီမှာသင်ကြားတဲ့ဇာယင်္ဂတရားတွေဌာနတမ်းယုတ်တရားတွေသိနိုင်တယ်ဇာယင်တရားဖြစ်တဲ့ယုတ်လည်းသိနိုင်တာပါပဲသင်ကြားရသိနိုင်ခန္ဓာ၅ပါးလုံးပြုပုံနဲ့ကြားတဲ့ပုံစံရှိတယ်သံဃာဝေဒသံဃာထသံဃာဘာလုံးပြုပုံပြုပုံနဲ့ကြားတယ်အဲ့ဒါကတော့ကိုကောင်းပါလေ။ဘာလို့ကောင်းလဲ။သမာဓိကရာသေးတာ၊ရှင်းရှင်းနေသေးတာကျ ညင်းနေရတဲ့တော့ကိုရှိနေတဲ့တရားကိုဥတ္တမိရှုလိုက်ရင်သင်္ချာကြာအဲ့ဒီယုတ်တရားနာကြီးကပြိုင်ပြိုင်ဆက်ဆက်ပြရတာပေါ့အခုဇာနရှိတဲ့ပုဂ္ဂိုလ်တွေယုတ်တရားနာတရားတွေကစရှိတယ်ဆိုတော့သမာဓိကကောင်းရှိပြီးတော့ရှိပါသမှာအဲယုတ်တရားနာတရားပိုင်းခြားပြီးတော့မသိနိုင်သေးပါဘူးရှင်ရှင်နဲ့နဲ့ပြတ်တာကလည်းမသိသေးဘူးဒါပေမဲ့ဇာရောက်မှာအာမထုံနိုင်တာနဲ့ ဝိပဿနာအစလည်းပြုရတယ်အဲဝိပဿနာဉာဏ်ဤကသုဒ္ဓဝိပဿနာဉာဏ်ဤကတော့ခေါ်ပါရဲ့ဉာဏ်ရောက်အာမတုပဲနဲ့ဝိပဿနာအစရှိတာသုဒ္ဓဝိပဿနာဉာဏ်ဤကအခုဒီမှာအထုတ်နေတာလည်းဒီလိုပါဒါကစရှိတာမကောင်းလို့မဟုတ်ပါဘူးကောင်းပါတယ်မတတ်နိုင်ဘူး။ဇာယအောင်အထုတ်နေတာကဘယ်လိုအထုတ်ပါမလဲပြီးတော့ဇာရပြီမရသေးဘူးဆိုတာ ဘုရားပူရတယ်ဆက်ပါရပြီးတော့အဲဒီကနိုင်နေအောင်လို့သိတာရအောင်မှာဒါကတော့မလွယ်ဘူးဒါကြောင့်ဝိပဿနာအစပြီးတော့သူ့ဝေရတယ်မှာသင်ကြားပါတယ်ဒီတော့ဒီတော့ကိုယ်တိုင်အားထုတ်လေ့လာထားတဲ့တရားကိုလေ့လာတဲ့တရားကိုကြားမှာကောင်းတယ်မလေ့လာတဲ့တရားကိုကြားရင်ဘုရားပြောတဲ့ဥစ္စာရောက်တော့ကိုယ်ကိုယ်ကိုဘောနေရာကြားမှာအားလေးပဲသိရတယ်ကြောက်တယ်လို့ဉာဏ်ကြကြမှာကြားအားရ အဲဒီဝိပဿနာရှင်နဲ့သမာဓိဖြစ်အောင်အာထုတ်တာလည်းမိမိတို့ကိုအကျိုးကြအောင်ထားနေတာပါပဲအကျိုးကတော့သောသောကရအာနာဒါရောက်ပြီးအာထုတ်လို့သမာဓိဝိပဿနာအခြေခံနေတော့ပြည့်စုံတဲ့ပုဂ္ဂိုလ်ရှိတယ်ဆိုတော့မနေ့ကမှမနေ့ကမှရောက်တော့ဒါကတော့ကောင်းသိသေးပါဘူးသူက ကြားရင်သူ့အမယ်မိနာကြားဦးလို့ညာကြည့်ဒီကတော့ဘာမှမရှိသေးဘူးအဲဒါနဲ့အဲနောက်ရက်တရားစပြီးရတယ်ကျိုးစားပြီးအားလုံးပါအဲဒီလိုကျိုးစားအထုတ်တာဘာလို့ဆိုရင်ပฏิရူပိနိဝေသေဆိုတဲ့ဒေသနာတော်ရတဲ့နဲ့ရောက်ပါတဲ့သမာဓိပညာတွေနဲ့ပြည့်စုံအောင်ဒီနည်းကိုထားတာပဲ။မြတ်စွာဘုရား၏သာသနာတော်မှာပြည့်စရာတရားကသီလသမာဓိပညာ၃ခုရှိတယ်။သီလသမာဓိပညာ၃ခု ပြည့်စုံအောင်ကျင့်ရင်ဒါမိမိကိုယ်ကိုအောက်သွားသားတာပဲကျင့်ရတဲ့သားတာသီလသမာဓိပညာတွေမကျင့်မဲနေရင်ဒါဉာဏ်ကြဘူးပေါ့သုံးခုလုံးမကျင့်ဉာဏ်ကြအောက်ထည်ဆုံးသီလလောက်တော့ပြင်ရိုးစီစီစဉ်စဉ်ကြည့်အောင်ကျင့်မှုလားလိုပါတယ်ဒီလောကမှာနေရင်နာဝသီလသုံးရှင်ရောစောင့်ကြောက်နေတဲ့သီလသီလဝိသုဒ္ဓိဖြစ်တာပဲတရားစင်ကြနေတယ်အဲဒီပုဂ္ဂိုလ်က အဲတင်သေးသေးသတိရဲ့လူဝါသူရှင်လူဝါသူနေတဲ့နာဘောသူရှင်နာဘောဖြစ်နိုင်တဲ့ဒီလားပြည့်စုံနေလို့ရှိရင်ဒါရေညဘောအင်းချင်းကတော့ဆွေးနေတဲ့ဘောရှိမှာညာကျတော့ဒီလားပြည့်စုံနေလို့ရှိရင်ဒါလည်းဒီရဲနေတာပါဟောရဘောဖြစ်နိုင်တော့တာပါယဟန်ပြည့်တဲ့ခါကာလကျတော့လည်းယဟန်ဒီကတွေပြည့်စုံပါသိက္ခာပုဒ်တွေမသာကြောင့်လည်းမပြည့်စုံလို့ရှိရင်ခန္ဓာ လူ၅ပါးတရားပြည်စုံတာတရားဥဒ္ဓတိဖြစ်တဲ့ယဟန်မှာတရားတွေမဆောင်ကြတော့တရားဥဒ္ဓတိမပြည့်နေရာမကြအောင်အဲဒီလိုတရားအထူးဖြစ်အောင်လုပ်ရတယ်ဆိုပြီးယဟန်ပြုပါမှာတရားဥဒ္ဓတိမပြည့်ပဲနေယဟန်ကြဘူးဒါအရေးကြီးတယ်တော့အောက်ထစ်ဆုံးသီလလောက်တော့ဆိုရင်ပြည့်စုံအောင်ရှင်းဖို့အရေးကြီးပါလေဒီလိုကိုသီလနဲ့ပြည့်စုံအောင်ရှင်းပြီးတော့ရှင်းပါတဲ့ရှင်းပြီးတော့ဘုရားစတဲ့ပုဂ္ဂိုလ်ရဲ့ဒီသီလပရိသတ်တဲ့သီလနဲ့ပြည့်စုံ ကြပါဟိုမကျင့်တဲ့တရားကိုကိုယ်နဲ့ဉာဏ်မျိုးကိုလည်းကျင့်မှာမရဘူးမြင်ကြရင်ကိုယ်လည်းကျင့်တယ်လိုပါတယ်သုံးပါတဲ့တရားဓမ္မညွှန်ကြားတဲ့ပုဂ္ဂိုလ်ဖြစ်နေရင်ဒီလာကိုကိုကိုယ်တိုင်ကလည်းပဲပြုဆောင်ရှင်းဉာဏ်နဲ့ညွှန်ကြားကောင်းတယ်ဘဝမကျင်တဲ့ဒုညာညွှန်ကြားနေတဲ့တရားကြတယ်ကျိုးရတယ်တော့မရဘူးပေါ့လေကိုယ်တို့အတွက်ကျိုးမရဘူးဒုညာတွေတော့ရမှာပါဒုညာကောင်းတာတွေညွှန်ကြားတာ အဲ့ဒါတွေလိုက်တာရှင်းတဲ့ပုဂ္ဂိုလ်တွေတော့တွေ့ရမှာပါလားမင်းကောအကျိုးပြုလို့လည်းမသိတော့အဲရောက်မိမိကိုယ်ကိုသင်လျော်တဲ့နေရာထားမယ်ဆိုတော့ဥစ္စာသီလစင်ကြယ်တဲ့နေရာထားဖို့ဒါပထမအချက်ဒါလောက်နဲ့ပြည့်စုံမလားဆိုတော့ပြည့်စုံနေဘူးမြတ်စွာဘုရားဤသာသနာတော်မှာဉာဏ်ပြုကြရဲဆိုမြတ်စွာဘုရားလည်းတော့ခါကာလတော်မှာအလားတကူကိုကျင့်ဖို့ရကြီးရတယ်မြတ်စွာဘုရားဤတရားတွေကျမ်းနာပြီးတော့ နာရီကိုရသတဲ့ဟောတဲ့တရားတွေနာရီကဒီတရားအဆုံးစိတ်တိုင်းအောင်သင်ကြအောင်ကျင့်ရတယ်တရားပဲဒီတိုင်းစိတ်တိုင်းသင်ကြနေအောင်ကျင့်ရတယ်တရားပဲဒီတိုင်းစိတ်တိုင်းမှာအကြီးလွမ်းမပါအောင်ကျင့်ရတယ်တရားဒါတော့သင်ကြအောင်ကျင့်ရတယ်တရားဒီလောကနေလို့တော့ပြည့်စုံခြင်းမလွယ်ဘူးလို့မြင်ရတယ်ဒီလောကဆိုတော့သာသာရရကျင့်ကြတာပဲဒါမှမဟုတ် သက်သာရေးတွေနဲ့လူရေးတွေနဲ့ဒီဝါရေးတွေနဲ့သာသာရရသံဝေရလည်းအများကြီးပါရဲ့အဲဒီတော့ဉာဏ်ရှိနေဖို့ရသက်ပါဉာဏ်သိနေကြရတယ်ဉာဏ်ကြတဲ့မှာနေတဲ့သာရအောင်နဲ့ရလည်းတွေ့နေတော့အဲဒီလောဘဒေါသတွေသင်ကြည့်ရတော့မလွယ်ပါဘူးဒါကြရင်ပါလားဒါတပြုတ်တော့ပြန်ရရမယ်ဉာဏ်နဲ့ဆိုင် အဲဒါကြောင့်တရားလက်ထက်ကမြတ်စွာဘုရားတရားတော်ကျမ်းနာတဲ့ပုဂ္ဂိုလ်အဲ့ဒီသဘောပေါက်လားဒီတရားနာဆင်ကြံကျင့်ရတဲ့တရားတဲ့ဒီလောကမှာနေပြီးတော့ကျင့်မယ်ဆိုရင်ပြည်စုံကျင့်မယ်ဖြစ်တယ်ဒီလောကနေပြီးသောတာပန်ဗရာဖြစ်တဲ့ပုဂ္ဂိုလ်ရှိနာတာဖြစ်တာလည်းရှိတာပါညာနာလည်းအနည်းငယ်လည်းရှိတာပါအဲအများကြီးတော့လွယ်တဲ့ဥစ္စာပြောတာနာဂာညာနာရှိဖို့အများကြီးမလွယ်ဘူးအဲဒါမြတ်စွာဘုရားဤသာသနာတော်ဝင်ပြီးတော့ ရှင်းမှဒီတရားပြည့်စုံမယ်ဆိုပြီးအရာတခုတော့သိညာတာပဲအခုအဲ့ဒီကနေပြီးတော့ငါဝဒကကဆရာသမားတွေကသင်ကြားပြီးတော့သမရဝဒတို့ကတော့အဲသမရဝဒတို့ကဣဒရဏနိဗ္ဗာန်တဲ့သိကရဏဆရာတရားစပြီးတော့ငါတော့ဘာကြီးတော့မတည်းရှိတော့ဆရာသမားတွေသင်ကြားတယ်ကောင်းများစားပါသမရဝဒတို့ကတော့မောဇနာဆရာပါဠိကရာသာနိအဲဒါလည်းဘာကြီးတော့တည်းရှိတော့ကောင်းများစားပါ အဲဒါဉာဏ်ပြုလာတာပါရဝဇင်းကလွန်မြောက်ဖို့ရဉာဏ်ပြုတယ်။ဉာဏ်ဝဇင်းကလွန်မြောက်ဖို့ရဉာဏ်ပြုလာတာလွန်မြောက်ခြင်းမှာဉာဏ်ကြ။ဒီနေ့ကဟိုဝါသမဝါဇဂါကြီးနေကဒိနာရာဟုလောဝါရတကြာဟုလာမြတ်စွာဘုရားသုံးပါတာလေအဲဒါကြီးကတော်တော်ဒီလိုနဲ့တော့ကောင်း ဒီကဓမ္မဆိုရင်သိတော်သိရတယ်ဆိုရင်နောရတယ်သရာယသရာနိက္ခမဒုက္ခသန္တာသရောဘဝဘာဟုတ်လားစိတ္တရဟုတ်လားနောရမေစိတ်နှလုံးကြီးမွေးရဝဲဖြစ်ကုန်တာပြရလူပေစစ်ပွဲတော်ရှိကုန်တာပင်စကံမှာသာဘာရောကံဘုံတို့ဒီတော်ပင်ဆုံးခဲ့ပြီ။ညာကြည့်လာရဲ့ ညာဥလာဘုန်းနေသားဆိုတော့ဘုန်းနေသားရောသာကိုသုံးပါအဲ့ဒီထဲမှာညာဥလာဆိုတယ်လေကာမဂုဏ်တွေဆိုတာသိပြီးတော့ရှိနေမှုသေးပါဘူးကာမဂုဏ်တွေစွန့်ပြီးတော့သင်္ဃဝေရရဲဆိုတာလည်းရှိနေတော့မဟုတ်သေးဘူးဒါပေမဲ့လို့သင်္ဃဝေရရပြီးတော့ရှင်ကာမဂုဏ်တွေစွန့်ရတာပဲနောက်တစ်ချိန်ကျတော့ရှိလာတဲ့အခါကျတော့ အဲဒီမှာငင်ကတကောင်ဟောလာတဲ့ဟာဒါဟောပြီးသွန်ပြီးသားကျအားလုံးဆိုင်ပါတဲ့ဘုရားရမှာငယ်ရွယ်နဲ့တကောင်ဟောငယ်ရတဲ့စတာနဲ့ပြီးနောက်ရဟန်းပြီးအဲဒီပထမတကောင်ဟောတာကတော့အာဝဇ္ဇလုံးရောက်ပြီးသိဝင်သားကိုသိရင်မှသိနေဆရာသမားတွေသင်ပေးလို့လားဆိုရတာဒါပေမဲ့လို့နဲ့တိတ်တယ်အဲဒီတိုင်းပါပဲအော်ဒါမင်းစိတ်လုံးမိုးရဝဲဖြစ်ကုန်တာပြရားလိုပဲဖြစ်ပွဲတော်ရှိကုန်တော့သစ္စာဓမ္မကုဏ္ဏငါးပါး ပါးပဲဆုံးနေပြီ။တရားရယုံကြည်မှုတရားတရားဖြင့်ဝါယုံကြည်၍တရားအိမ်မှာအိထာမှာထွက်ခဲ့ရံပြီ။အဲကျောင်းလာတဲ့ခုနှစ်တော့ဆိုတော့အိမ်အောင်လည်းမရှိသေးပါဘူး။အိမ်ကထွက်လာတယ်ဆိုတော့ဒါပေမဲ့လို့သာသနာ့ဘာညာပြီးဒီတိုင်းလေးပဲရှိနေတော့ကြီးနေတဲ့အခါကျတော့အဲ့ဒီတိုင်းပဲအဲ့ဒီပဲရောက်ပါလေပြီးတာတဲ့အခါကျတော့ဒီတိုင်း ညာဒီကြောင့်သူ့ကောင်ကထွက်ပြီးတော့ရှင်းအဲ့လိုထွက်တာလည်းသရာယသရာတရားနဲ့ထွက်လာတာတဲ့မင်းသေးကြောင့်မင်းသေးတာကြောက်လို့ထွက်လာတာမဟုတ်ဘူးတဲ့မင်းကြီးမင်းသာသိမှဆိုလို့သာသနာတော်ဝင်ပြီးတော့ကိုအောင်တာမဟုတ်ဘူးတဲ့ဒါတရားကြတော့မင်းသေးကြောက်လို့ဝင်ရတယ်ဒါကိုသူသူ ခြေထဲလိုက်ရမယ်ဆိုရင်ဝင်ရတယ်အဲလိုအားလည်းမဟုတ်ပါဘူးဘုသူရမြာပဲသူတို့တွေပဲကြာလူတို့သူတို့တွေကြောက်လို့အာနာတော်ဝင်နေမှဘေးကနေမှပဲဆိုပြီးအဲဒီလိုလည်းမဟုတ်ပါဘူးလင်းကြီးတယ်ဘုသူ လောကနေလို့ရှိရင်ပြုရှင်တွေကတောင်းနေတာလည်းမဖြစ်ပါဘူးသာသနာတော်ဝင်နေမှာပဲဒီလိုဝင်လာတဲ့ရှိတယ်မှရှိဘူးတော့ဘူးအဲ့ဒါလည်းမဟုတ်ပါဘူးတဲ့ဒီဘွားရေးကြောင့်ဝမ်းရေးကြောင့်လူလောကနေစာရေးတော်ရေးနေတယ်ဆက်လာတဲ့သာသနာတော်ဝင်ပြီးတော့ဒီမှာစာရေးတော်ရေးဆောင်မယ်တော့ဒီလိုလည်းမဟုတ်ပါဘူးတဲ့ဒါရယုံကြည်ပြီးတော့ဝင်လာတာတဲ့ယုံကြည်ပြီးတော့ဒီနာထွက်လူလောကအတွက်ဘာယုံကြည်တာတော့ တို့သံဃာဝတ်ပြီးတော့တရားဆုံးမှတိုင်းချင်းချင်းဖြင့်သာနာဝဆင်းကလွတ်မြောက်မယ်အရိယာမေကိုတရားရမယ်လို့ဒီလိုယုံကြည်တာဒီလိုယုံကြည်တော့သံဃာဝရတရားပြုရအဲ့ဒါဒီလိုယုံကြည်ပြီးတော့ဒုက္ခလောကကထွက်လာပြီးရပြုလာတယ်တရားရာယုံကြည်သောတရားတွေအပြင်တရားအိမ်မှာနိစ္စမှာတွေ့ခဲ့ရပါလိမ့်ပြီးတော့သင်္ကန်းပြုခဲ့တယ် ညာသမားတို့ကြောင့်တွင်သည်ဒုက္ခတန္တာကရောဆင်းရဲရဆုံးကိုပြုနိုင်ပြီဘဝဖြစ်ပါလေတော့ဆင်းရဲရဆုံးအရဒနာရတကိုရောက်ရှင်းပါအာတမေရတကိုရောက်မရှင်းမဲနဲ့ကိုယ်ရောမဖြစ်ပါနဲ့ဆက်ပါဗျာငါဟုတ်လားခொနနေသားဆိုရင်လေဘိညာမပြတ်သုံးပါတယ်ဆိုတော့ငါဥပ္ပါဒရသုံးပါလာတဲ့အလေးပဲရှိပါတယ်ဒါနဲ့တကယ်ပါတဲ့လေးကတော့တော်တော်ကြီးမှပဲသဘောပေါက်သားလိုက်တယ် အဲဒီလိုပဲရဟန်းပြုတယ်ဆိုတာဒါတရားနဲ့ရဟန်းပြုတယ်ကြတာလေသာသနာ့ဘဝဝင်ရဟန်းပြုသဘောနေကတရားတွေရနိုင်တယ်ပြင့်နိုင်တယ်အဲဒီဥစ္စာတော့ဒီလိုလဲသာဝေကျမ်းကသင်ရင်တော့သာဝေကျမ်းကဘုဒ္ဓတာလောကလို့ဝင်လာတာလည်းရှိတော့ရှိပါလိမ့်မယ်ဒါလည်းလည်း နောက်ပိုင်းကျတော့သာမဏေကဘုရားတွေလေ့လာတဲ့အခါကျတော့ဒါနဲ့ဒိဋ္ဌမပြီးသေးဘူးလို့တရားအထုရမှာပဲတရားတော့မှမဲ့ကိုတရားရမှာဉာဏ်ဒီဒိဋ္ဌပြီးရဲ့လို့ဆိုတာသဘောပေါက်လာကြအဲ့တော့သဘောပေါက်တော့အဲ့ဒီတိုင်းရှင်းရမှာပဲအဲ့ဒါကြောင့်ဒီနာလောက်သင်ကျဲနေရင်လည်းမပြီးဘူးမြတ်စွာဘုရားသာသနာတော်ရာဒီရာကိစ္စပြီးတာမဟုတ်ဘူး သူကသာဝေကျမ်းသာသင်ရုံနဲ့ညာလေးသာကြည့်တယ်ဆိုတော့အောင်းမိန်နဲ့ကြည့်တယ်အဲဒါဒီမှာသာဝနာဣဒ္ဓမှာသာဝနာအကျိုးတွေဆောင်ရွက်နေတဲ့ဘုရားရှိတဲ့တရားတွေကကျောက်ဘူးရဲ့သူမှညာဒီသွားရင်လည်းထားပါဦးညာတစ်ပါးနဲ့တွေ့သတ္တရရတာလည်းဒီမွေးမွေးပါပဲတွေ့ ပြီးတော့ညာကိစ္စနဲ့စပ်ပြီးတော့မေ့ကြည့်တာပေါ့လေ။ညာဘာတွေနဲ့လေ့လာနေတယ်လဲ၊ဘာတွေအားထုတ်နေတယ်လဲ၊ဘာတွေသင်ကြားနေတယ်လဲဆိုတာနေတော့။သူကညာကိစ္စပြီးပါပြီလို့ပြောတယ်။ညာကိစ္စပြီးပါပြီလို့ပြောတော့ညာနာဖြစ်ပြီးတော့ပြောတာတော့မဟုတ်ဘူးဆိုတာရေးနေတာပေါ့သိတာပေါ့ညာကြည့်ဆိုတော့ဘာနဲ့ကြည့်ရပြောပါလို့ဆိုတော့ သင်္ကြန်ရံလိတတိနာပါပြီးရတယ်ပြောတယ်။ဒါသင်လို့သာကြရန်သံဃာကိုအောင်ပြီးပြီ။ရံလိတပြီးသွားတယ်ပြောရတယ်။ကြတာအောင်တယ်။ကြာပြောလို့လည်းမကောင်းလို့ပြောလို့မဖြစ်တာလေ။နားထောင်နေရတယ်ဆိုတာပြစ်စ။ဒီပုဂ္ဂိုလ်ကအဲ့ဒီဒါပေပြင်ပြီးတာနဲ့သာတရောင်နဲ့ရံလိတပြီးတဲ့သင်တဲ့ပုဂ္ဂိုလ်ကဒီလိုလည်းရှိတာ။အဲ့ဒါဒီကပြည့်စုံရုံနဲ့လည်းမပြီးသေးဘူးရံလိတအဲ သာဝေတယုံနဲ့လည်းမပြီးသေးဘူးနာသီလဗရမကျေပါဥဒ္ဒေနဝါပနာနာဝါသမารိလာပဲနာဝိဒတေနေနာဝါအဲဒီကိုဝိဒတာမှာပါတယ်အဘတော်အဘောပြန်နာသီလဗရမကျေနာသီလဒူရင်အကျင့်ပြည့်စုံအောင်ညှတယ်လည်း သိကြမြေကနဲ့ဆိုတော့ဒီလားဒီနဲ့ပြည့်စုံတဲ့ညာဒီသုံးမဩဝါဒတွေအာဟုဇိနာဝါပနာပါဠိတက္ကရာရဲ့ဘုဒ္ဓပြည့်စုံုံနဲ့လည်းပဲသိကြမြေကနဲ့ပါဠိအရာတွေအကုန်ဆောင်ပြီးတော့တတ်သိနေတဲ့ပုဂ္ဂိုလ်တွေဟောရတယ်လေ။ဝိဒပဇနိနာဝ သိရင်တော့တောကြောင်းမှာနေုံနဲ့လည်းအားရနေပါနဲ့သိကြနေပါနဲ့တောကြောင်းနေတဲ့ပုဂ္ဂိုလ်နာဒီနာကမှာဒီနာဘာလို့သာဝဘာသာဝသမာဓိလာတယ်သမာဓိလာရင်လားသမာဓိရယုံနဲ့သံသမာဓိရယုံနဲ့လည်းသိကြနေပါနဲ့သုဒ္ဓံနိကမသုဒ္ဓအဘုဒ္ဓနာသေဝိတအဘုဒ္ဓနာသေဝိတအများစုသောပုဂ္ဂိုလ်တော့မမြင်နိုင်ကောင်းသော နိကမဒုက္ခနိကမချမ်းသာကိုဘုဒ္ဓမင်းသိရပါပြီလို့အောင်းဝင်ပြီးတော့အာရမိပါတယ်အဲဒါအနာဂါမိကိုချမ်းသာကိုဆိုတာအဲဒါပဲနာဂံဖြစ်နေတော့မှအာရမိပါတယ်ဥပိ္ပယဆိုတာဟုတ်နဲ့ဘိက္ခုယဟာသွန်သင်သည်အာသောခယံအာသောကုံယာရတ္တကိုတော့အာသောခယံအာသောကုံယာရတ္တနရတ္တကိုတော့အပါဒမြောက်သေးသောဝိသတာဖြစ်ကြတဲ့အာရယခြင်းတို့ နတ်အာနတ်အာဘာရိမရောက်လေနဲ့အဲအာသောကုန်နဲ့အာရတနာကတူမရောက်မချင်းသိကြမျိုးရနဲ့ဒီအောင်အသောမြတ်စွာဘုရားလိုတော့ဒီကဒီကနေ့ပြည်တယ်နဲ့မပြီးသေးဘူးသာဝိဉာဏ်တရားနဲ့မပြီးသေးဘူးအဲဒါကမ္မဒါအာရုံတော့သာရဟန္တာက7ပါးရရုံနဲ့မပြီးသေးဘူးဘယ်နည်းနဲ့ရနိုင်မလဲမပြီးသေးဘူးလောကုတ္တရာနဲ့ အရိယာမေဖို့အရိယာမေဖို့တော်မြတ်စွာဘုရားလည်းပါတော့အနာမိမေဖို့တော်မှာပြီးသေးဘူးသိကြတယ်အာသမေဖို့တော်မှာသွားမယ်အဲ့ဒါမြတ်စွာဘုရားလိုတော်ဟောတယ်အဲ့ဒါအခုသင်ကြားတယ်သာနာရေးဓမ္မဝါဆိုပြီးတော့တရားထုတ်ကြတာမြတ်စွာဘုရားလိုတော်နဲ့တိုက်နေတယ်လို့ဆိုရမှာပါဒီလာတော်နဲ့အာမရသေးလို့အမာရီတော်နဲ့အာမရသေးလို့ဝိသဒနာပညာတွေပြောင်းဝိသဒနာပညာမှလည်းအာရနေပုံမူသေးဘူး ရိယာမဲ့ကိုရောက်အောင်အဲတန်းနိုင်လို့ရှင်တော့အရဟတမရကိုရောက်အောင်အထောက်အပံ့ပဲရောက်တာတော့တန်းနိုင်ဟုတ်ကဲ့ဆိုသောတာပတိမဲ့ကိုတော့ရောက်ရင်လည်းဟန်ကြပါရောင်မျိုးတော့အဲ့ဒီမရောက်တော့မှဝိပဿနာဉာဏ်တော့အပြည့်စုံဖြစ်နေတယ်လို့ဒီကြပါဝိပဿနာဉာဏ်ပြည့်စုံဖြစ်လို့ရှိရင်ဝိပဿနာဉာဏ်ဖြစ်ပုံလေးကိုယ်တွင်းနဲ့သိရဲ့ကိုယ်တွင်းနဲ့ပြီးတော့သုံးပြနိုင်ရဲ့ မှာမှာပုံပြနိုင်တဲ့သူကဘုရားရှင်ကြားမယ်ဆိုရင်လည်းဘုရားရှင်နေတဲ့ပုဂ္ဂိုလ်ဆိုတော့အရိယာမက်ကိုမရောက်နိုင်အောင်လို့ဝိပဿနာဉာဏ်ကိုသင်နိုင်ကြအောင်လို့သင်ကြားနိုင်တာသင်ကြားနိုင်အားထုတ်တဲ့ပုဂ္ဂိုလ်ကသူပါရမီတူတဲ့ပုဂ္ဂိုလ်ကသူအားထုတ်ရင်ရားတို့လည်းရောက်သွားနိုင်တာပဲမာတိကမာတာဒရမာကြီးသူကြောင်းပါနေကြတဲ့ညာတော်တွေ အဲဒီရဟန်းတော်တွေခံကနေပြီးတော့ကမ္မထန်တောင်းပြီးတော့ဒီလက်သူ့အိမ်မှာအာရုဒ္ဓပါပဲဒီမှာအာရုဒ္ဓဓမ္မကြီးကကျေဥစွာတရားတွေကြတာပဲသောတာပတိမေပုဒ္ဒရာညနိုင်မဲ့ပုနိုင်မဲ့ပုဒ်တယ်ရောက်ဒီညီနေတဲ့ရဘဝစိတ်တွေနဲ့ဒီကမှတို့တရားတွေကြရအောင်ဟင်းဒါကငါတို့ဘုရားနဲ့ကြားတော်တွေညာတော်တွေညာဒီတရားတွေ ဘယ်တော့မှကြာနေပါလိမ့်မယ်။ဟိုကျေးဇူးများပါပြီလေဆိုပြီးဆရာသမားတွေညာတော်ကိုကြည့်လိုက်တယ်ညာတော်တွေကဆရာတို့မရဘူး။အဲအဲ့ဒီဟာတွေကပြေးလိုက်တဲ့ကမ္ဘာသာကတော့အဲ့ဒီမှာဘာကြောင့်လိုပါလိမ့်ဆိုတော့သုံးကြတော့ဘောဓနာသဗ္ဗာယ။သာယဒုနိလို့ဆိုတော့တာရင်တော့သာယပြည့်စုံအောင်သူကသင်တော်တဲ့သာယတွေချက်ပြီးတော့ကတော့ဘောရီတဝါပြန်မှာအလုံးညာနာကြီးဖြစ်တယ်။အဲ့ဒါကြီးသူကနောက်မှာ ရားတို့ကိုကြားကြပါအဲဓမ္မကြီးကပြေဥပ္ပါဒ်အဲအဲဒီဓမ္မကြီးသူတို့ကမ္မထာပေးတော့မှသူတို့မှရားတွေမဖြစ်သေးဘူးဒါပေမဲ့သူတို့ပေးတဲ့ကမ္မထာနဲ့မိမာလာမှပြီးတော့အထုတဲ့ပုဂ္ဂိုလ်ပါနေပြီးတော့သူ့အရင်ရားတွေကိုရအဲကြောင့်အတိရူပေတဲ့နေရာသောအရာဌာနအားရစွာတန်းနိုင်လို့ရှိရင်တော့အာရသနာရတွေကိုရအောင်ထားဖို့ပါပဲအဲဒါကမတန်းနိုင်ဘူး။အာရမြင်နေလို့မြင်နေလို့မရောက်နိုင်ရင်လည်း ဟုတ်ကဲ့ဆုံးလောတာပါတိနဲ့ပူတော့ရအောင်ဒါကိုပြောပါရဲဒါကတော့ကျူးစားအဲ့ဒါမရောက်ရင်ဝိပဿနာတော့ပြီးဆုံးအားထုတ်အောင်အားပါပဲအတ္တနာမေဝဗရမပတိရုပေနိဝေသေပါဏိကသညာတိအာရဏနာမိကိုရဤကိုဝပင်နံပရမဇေဥသာပတိရုပေသင်လျောသောယထာနာနေမိဝေသိချတာရမယ်ဒီဝတရားအထုတ်ပြီးမှသင်ရတရားဟောဟုတ်ကဲ့ဟောဒီဝတရားအထုတ်ခဲ့တဲ့ဘုရားရဲ့ကြောက်တာကြည့် ဇဲမားတွေလည်းရှိမှာပဲပြောရင်ပြောလိုက်တာပြောတော့ဖြစ်ပြီလည်းဖြစ်နိုင်တယ်အဲလူကြီးတယ်ဘုရားတရားအမှန်တူပဲနဲ့တရားထုတ်တဲ့ကျမ်းနေရေးထုတ်ရင်လည်းဒါလည်းပဲသိဉာဏ်ကြောက်ကိုယ်ရည်ရည်ရှိနေကြကိုယ်ရည်ရည်နဲ့ပြောမှာအကုန်လုံးဟုတ်တော့မှတွေ့တာလည်းရတယ်ပြောဘာဟိရပညာရှိရာဏနာမိမိကိုမိမိကိုယ်ပင်လည်းပထမကျေဥသာပရိယုပေသင်လျောသောအရာဌာနနဲ့ကိုကြည့်ရတာရ တရားချင်းနဲ့ပြည့်စုံအောင်သမာဓိပညာချင်းနဲ့ပြည့်စုံအောင်သင်ရောတဲ့နေရာသိဥဒ္ဒတရားပါအခါတော်တော်မိမိကိုယ်ကိုသင်ရောသောရာ၌တရားစီသောအခါကာလ၌ပညာတစ်ပါးသောသူကိုမိပါသေးရာညချသုံးမရာဘာသာပုဂ္ဂိုလ်ကိုသုံးမပါနာကြည့်လေသေးရပါဏိတော်ပါဏိတော်ပညာရှိသည်နာကြည့်လေသေးရမိမိကိုယ်ကိုသင်ရန်ဝန်းစီရာဘုရား နေရာကြမကျင်သုံးပိုင်းနဲ့သူတော်အရင်ကြရင်အမှန်မှရင်းနေနဲ့ဖြစ်တတ်တယ်အဖြစ်ကလေးရှင်းတတ်တယ်ဒါကဘာသာကမကျင်ကြဲတဲ့ဖြစ်တတ်တယ်အဲဒီလိုသိရမိကိုသင်ရတဲ့နေရာကနာထားပါရဲ့အဲဒီဓမ္မဘာသာတော်ကအတူကြမ်းသင်ကြားရအဲဒီမြတ်စွာဘုရားဒေသနာတော်ကသုံးပြီးတော့မြတ်စွာဘုရားသာသနာတော်ကိုကြည့်ပါအောင် အဲဒီကြတဲ့ပုဂ္ဂိုလ်တွေလည်းပဲသာသနာဓမ္မတွေသူတို့သံဃာရပြီးတော့သွားအားဟောပြောနိုင်လို့ရသေးဘူးကဒီဒီနေ့ဝါရင်းမှာလည်းပြည့်စုံနေတဲ့နေအသွမ်းကိုပြည့်စုံအားထုတ်ပြီးကြံရဖို့ရပြီးတော့ကဒီတိုက်တွန်းပါလေဒီတိုက်တွန်းတဲ့အတိုင်းညာထုတ်ကြတဲ့ရှင်မိမိတို့ကြည့်ရတော့မညာပညာနိဗ္ဗာန်ကိုပညာသာဆက်ရောက်၍မျက်မှောက်ပြုမြင်ကြပါစေ